ရှယောဟန်ခရစ်အခန်းကြီး6အငယ်1မှ4ထိုနောက်မှယေရှုသည်တိဘေရိအိုင်ဒီဟုသောဂါလိလဲအိုင်ကို ကူးတော်မူ၏အနာယောဂါဆွဲသောသူတို့၌ပြတော်မူသောနမိတ်လက္ခဏာတို့ကို လူစုဝေးအပေါင်းတို့သည် မြင်ကြသဖြင့်နောက်တော်သို့လိုက်ကြ၏ယေရှုသည်တောင်ပေါ်သို့တက်ကြွ၍တပည့်တော်တို့နှင့်အတူထိုင်တော်မူ၏ ထိုအခါယုဒလူတို့၏ပသခါပွဲခံချိန်ရောက်လုနီးသတည်း။5ယေရှုသည်မျှော်ကြည့်၍လူအစုအဝေးအပေါင်းတို့သည်အထံတော်သို့လာကြသည်ကိုမြင်တော်မူလျှင်၊ဖိလိပ္ပုအား၊ဤသူတို့စားစရာမုန့်ကိုအဘယ်မှာဝယ်မည်နည်းဟု မေးတော်မူ၏။ထိုသို့မေးတော်မူသော်၊မိမိအဘယ်သို့ပြုမည်ကိုသိတော်မူလျက်ပင်၊ဖိလိပ္ပုကိုစုံစမ်းခြင်းငှါသာ မေးတော်မူ၏။ ဖိလိပ္ပုကလည်းဤသူတို့သည်မုန့်တဖဲ့စီစေငတ်အောင်ဒေနာရီအပြားနှစ်ရာအဖိုးထိုက်သော မုန့်မလောက်ပါဟုလျှောက်၏ရှိမုန်ပေတု၏ညီအန်ဒရေမည်ရှိသောတပည့်တော်ကမူယောမုန့်ငါးလုံးနှင့်ငါးကလေးနှစ်ကောင်ပါသော သူငယ်တယောက်ရှိပါ၏သို့တော်လည်းဤမြတ်လောက်များစွာသော လူတို့သည် ရှိကြသည်ဖြစ်၍ထိုမုန့်နှင့်ငါးနှစ်ကောင်တို့ကိုအဘယ်ပြောเสียရှိပါသနည်းဟုလျှောက်၏ ယေရှုကလည်းလူများတို့ကိုလျောင်းကြစေဟုမိန့်တော်မူ၏ထိုအရ၌မြက်ပင်ထူပြောလျက်ရှိသည်ဖြစ်၍အရေတွက်အားဖြင့်ငါးတော်မြတ်လောက်သော လူတို့သည်လျောင်းကြ၏အငယ်7မှ15ယေရှုသည် မုံကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှတပည့်တော်တို့အားဝေငှတော်မူ၍တပည့်တော်တို့သည်လျောင်းသောသူတို့အားဝေငှပြန်၏ထိုနည်းတူ ငါးနှကောင်ကိုလူများလိုချင်သမျှဝေငှကြ၏။ထိုသူတို့သည်ဝကြပြီးမှ ကိုယ်တော်ကဘာမျှမပျောက်စေခြင်းငှါကျန်ကြွင်းသောအကျိုးအပဲ့တို့ကို ကောက်သိမ်းကြလော့ဟုတပည့်တော်တို့အားမိန့်တော်မူသည်ဖြစ်၍၊စားသောသူတို့၌ကျန်ကြွင်းသောမုယောမုန့်ငါးလုံး၏အကျိုးအပဲ့တို့ကိုကောက်သိမ်း၍တဆယ်နှစ်တောင်းအပြည့်ရကြ၏။ထိုသို့ယေရှုပြတော်မူသောနိမိတ်လက္ခဏာကို ထိုလူများတို့သည်မြင်လျှင်ဤသူကားဤလောကသို့ကြွလာရသောပရောဖက်အမှန်ဖြစ်သည်ဟုဆိုကြ၏ထိုသူတို့သည် ကိုယ်တော်ကိုရှင်မြင်အရာ၌ချီးမြှောက်ခြင်းငှာလာ၍အနိုင်အထက်ပြုကြမည်အကြောင်းကိုယေရှုသည်တည်တော်မူလျှင်တောင်ပေါ်သို့တယောက်ထီးကြွတော်မူပြန်၏အငယ်16မှ21ညအချိန်ရောက်သောအခါတပည့်တော်တို့သည်အိုင်သို့သွား၍ လှေထဲသို့ဝင်ပြီးလျှင် ကပေရနောင်မြို့သို့ရောက်အံ့သောငါအိုင်ကိုကူးကြ၏ထိုအခါမှောင်မိုက်ဖြစ်၍ယေရှုသည် သူတို့ရှိရာသို့မရောက်သေးလေပြင်းမုန်တိုင်းလာ၍လှိုင်းတဘူးထလေ၏ခရီးတတိုင်ခွဲနှစ်တိုင်လောက်တက်ခတ်၍ရောက်သောအခါယေရှုသည်အိုင်ပေါ်မှဆက်တော်ဖြန့်၍လှေအနီးသို့ချင်းတော်မူသည်ကို သူတို့သည်မြင်၍ကြောက်လန့်ခြင်းရှိကြ၏ကိုရောကလည်းငါပင်ဖြစ်သည် မကြောက်လန့်ကြနှင့်ဟုမိန်တော်မူလျင်လှေထဲသို့ကိုရော့ကိုဝမ်းမြောက်စွာ ခံယူကြ၏လှေသည်လည်းရောက်လိုသောအရက်သို့တခဏချင်းတွင်ဆိုက်လေ၏အငယ်22မှ29အိုင်တစ်ဖက်၌နေသောလူ အစုဝေးတို့သည်ကအထက်ကသခင်ဖျားသည်ယေရှုတော်ကိုချီးမွမ်းပြီးမှ လူများသည်မုံကိုစားကြရ အရနှင့်အနီး တိဘေရိမြို့မှအခြားသောလှေငယ်များလာသော်လည်း၊မနေ့၌တပည့်တော်တို့ ဝင်သောလှေမှတပါးအဘယ်လှေမျှမရှိသည်ကို၎င်း၊ယေရှုသည် ထိုလှေထဲသို့တပည့်တော်တို့နှင့်အတူဝင်တော်မမူဘဲလျက်၊တပည့်တော်တို့သာ သွားသည်ကို၎င်းမြင်ကြ၍၊ထိုအရပ်၌ယေရှုမှစသောတပည့်တော်တို့မရှိသည်ကိုသိကြသဖြင့်၊နက်ဖြန်နေ့၌လှေစီး၍ယေရှုကိုရှာခြင်းငှါကပေရနောင်မြို့သို့သွားကြ၏။ အိုင်တစ်ဖက်၌တွေ့လျင်အရှင်ဖျားအဘယ်သောအခါဤအရက်သို့ကြွလာတော်မူသည်ဟု မေးလျှောက်ကြ၏ယေရှုကလည်းငါအမှန်အကန်ဆိုသည်ကားသင်တို့သည် နမိတ်လက္ခဏာတို့ကိုမြင်သောကြောင့်ငါကိုရှာသည်မဟုတ် မုံကိုစား၍ဝါသောကြောင့်သာရှာကြ၏ပျက်စီးတတ်သောအစာကိုရခြင်းဟံမကြိုးစားကြနှင့်လူသားသည်သင်တို့အားပေး၍သာဝရတက်နှင့်အမျှတည်တတ်သောအစာကိုရခြင်းဟံကြိုးစားကြလော့ ထိုသားသည်ခမည်းတော်ဘုရား၏တံဆိပ်ခတ်ခြင်းကိုခံသောသူ ဖြစ်သည်ဟုမိန့်တော်မူ၏။28ထိုသူတို့ကလည်း၊ဘုရားသခင်၏အလိုတော်နှင့်ညီသောအကျင့်ကိုကျင့်ခြင်းငှါအဘယ်သို့ ပြုရပါမည်နည်းဟု မေးလျှောက်ကြ၏။29ယေရှုကလည်း၊ဘုရားသခင်စေလွှတ်တော်မူသောသူကိုယုံကြည်ခြင်းအကျင့်ကား၊အလိုတော်နှင့်ညီသောအကျင့်တည်းဟုမိန့်တော်မူ၏။ ထိုသူတို့ကလည်းအကျွန်ုပ်တို့သည်ကိုယ်မျက်စိနှင့်မြင်၍ကိုယ်တော်ကိုယုံကြည်မည်အကြောင်းအဘယ်နိမိတ်လက္ခဏာကို ပြတော်မူသနည်း။အဘယ်အမှုကို ပြုတော်မူသနည်း။ကျမ်းစာ၌လာသည်ကား၊ထိုသူတို့ စားစရာဘို့ကောင်းကင်မှ မုန့်ကို ပေးတော်မူသည်ဟု လာသည်နှင့်အညီ၊ငါတို့ဘိုးဘေးများသည်တော၌မန္နကို စားကြသည်ဟုလျှောက်ကြ၏။32 ယေရှုကလည်း၊ငါအမှန်အကန်ဆိုသည်ကား၊မောရှေသည်ကောင်းကင်မုန့်ကိုသင်တို့အားမပေး၊ခမည်းတော်သည်မှန်သောကောင်းကင်မုန့်ကိုသင်တို့အားပေးတော်မူ၏။ဘုရားသခင်၏မုန့်မူကား၊ကောင်းကင်မှဆင်းသက်၍လောကီသားတို့အားအသက်ကို ပေးသော မုန့်ပေတည်းဟုမိန့်တော်မူလျှင်၊သခင်၊ထိုမုန့်ကိုအကျွန်ုပ်တို့အားအစဉ်မပြတ်ပေးတော်မူပါဟုလျှောက်ကြ၏။ယေရှုကလည်း၊ငါသည်အသက်မုန့်ဖြစ်၏ ငါထံသို့လာသောသူသည်နောက်တဖန်အစာအမွတ်မခံရငါကိုယုံကြည်သောသူသည်နောက်တဖန်ရေငတ်မခံရသို့တော်လည်းသင်တို့သည်ငါကိုမြင်လျက်ပင်မယုံကြည်ကြဟုငါဆိုခဲ့ပြီခမည်းတော်သည်ငါအားပေးတော်မူသမျှသောသူတို့သည်ငါထံသို့လာကြလိမ့်မည်ငါထံသို့လာသောသူကိုငါသည်အလင်းမပယ်အကြောင်းမူကားငါသည်ကိုယ်အလိုသို့လိုက်ခြင်းကကောင်းကင်မှဆင်းသက်သည်မဟုတ် ငါကိုစေလွတ်တော်မူသောသူ၏အလိုတော်သို့လိုက်ခြင်းကဆင်းသက်၏ငါကိုစေလွတ်တော်မူသောခမည်းတော်၏အလိုတော်ကငါအားပေးသောသူတို့တွင်စုံတယောက်ကိုမျှငါမပြောက်စေရဘဲနောက်ဆုံးသောနေ့၌ထိုသူအပေါင်းတို့ကိုထမြောက်စေခြင်းက၎င်းတားတော်ကိုကြည်မြင်၍ယုံကြည်သောသူရှိသမျှတို့သည်သာဝရအသက်ကိုရစေခြင်းက၎င်းအလိုတော်ရှိ၏ငါသည်လည်းနောက်ဆုံးသောနေ့၌ ထိုသူတို့ကိုထမြောက်စေမည်ဟုမိန့်တော်မူ၏41ငါသည်ကောင်းကင်မှဆင်းသက်သော မုန့်ဖြစ်၏ဟု မိန့်တော်မူသည်ကိုယုဒလူတို့က၊ဤသူသည်ယောသပ်၏သားယေရှုဖြစ်သည်မဟုတ်လော။သူ၏မိဘကိုငါတို့သိသည်မဟုတ်လော။ငါသည်ကောင်းကင်မှဆင်းသက်၏ဟု သူသည်အဘယ်သို့ဆိုရသနည်းဟုကဲ့ရဲ့ပြစ်တင်လျက်ဆိုကြ၏ ယေရှုကလည်းငါ့ကိုအချင်းချင်းကဲ့ရဲ့၍အပြစ်မတင်ကြနှင့်ငါ့ကိုဆေလွတ်တော်မူသော ခမည်းတော်သည်တွေးဆောင်တော်မမူလျင်အဘယ်သူမျှငါထံသို့မလာနိုင် လာသောသူကိုနောက်ဆုံးသောနေ့၌ငါထမြောက်စေမည်ငယ်55မှ90အနာဂတ်ကျမ်းစာ၌လာသည်ကားထိုသူအပေါင်းတို့သည်ဘုရားသခင်ဆုံးမတွင်တင်တော်မူသောသူ ဖြစ်ကြလိမ့်မည်ဟု လာသည်ညင် ခမည်းတော်ထံ၌နားထောင်၍ဤခံသောသူမှန်သမျှတို့သည်ငါထံသို့လာကြ၏ထိုတို့ငါဆိုသောဘုရားသခင်ထံတော်ကကြွလာသောသူမှတပါတစုံတယောက်သောသူသည်ခမည်းတော်ကိုမြင်ခဲ့ပြီဟုမဆိုလိုကြွလာသောသူမူကားခမည်းတော်ကိုမြင်ခဲ့ပြီငါအမှန်ကန်ဆိုသည်ကားငါကိုယုံကြည်သောသူသည်သာဝရအသက်ကိုရ၏ငါသည်အသက်မှုဖြစ်၏တင်တို့ဘိုးဘေးများသည်တော၌ မန္နကိုစားလျက်တရားချ၏ကောင်းကင်မှဆင်းသက်သောမုံကို စားသောသူသည်တေခြင်းနှင့်ကင်းလွတ်၏အငယ်51မှ59ငါသည်ကောင်းကင်မှဆင်းသက်သော အသက်မုံဖြစ်၏ဤမုံကိုစားသောသူမြည်သည်ကားအစင်မပြတ်အသက်ရှင်လိမ့်မည်ငါပေးသောမုံကားလောကီသားတို့၏အသက်အဖို့လုံငါစွန့်သောငါ၏အသားဘီဒီဟုမိန်တော်မူ၏ ထိုအခါယုဒလူတို့က၊ဤသူသည်မိမိအသားကိုငါတို့စားစရာဘို့အဘယ်သို့ပေးနိုင်သနည်းဟုအချင်းချင်းငြင်းခုံကြ၏။ယေရှုကလည်း၊ငါအမှန်အကန်ဆိုသည်ကား၊လူသား၏အသားကိုမစား၊အသွေးကိုမသောက်လျှင်သင်တို့၌အသက်မရှိ။ငါ၏အသားကိုစား၍ငါ၏အသွေးကိုလည်းသောက်သောသူသည်ထာဝရအသက်ကိုရ၏။ထိုသူကို နောက်ဆုံးသောနေ့၌ငါထမြောက်စေမည်။ငါ၏အသားသည်စားစရာကောင်း၏။ ငါ၏အသွေးလဲတောက်เสียကောင်း၏ငါ၏အသားအသွေးကိုတောက်စားသောသူသည်ငါ၌တည်၏ထိုသူ၌လည်းငါတည်၏အသက်ရှင်တော်မူသောခမည်းတော်သည်ငါကိုဆေလွတ်တော်မူ၍ငါသည်ခမည်းတော်အားဖြင့်အသက်ရှင်သည့်ဤသူငါကိုစားသောသူသည်ငါအားဖြင့်အသက်ရှင်လိမ့်မည်ဤမုံကားကောင်းကင်မှဆင်းသက်သောမုံဖြစ်၏သင်တို့ဘူဘေးများသည်မနတ်ကိုစားလျက်တရားတကယ်သို့မဟုတ် ဤမုံကိုစားသောသူသည်အစင်မပြတ်အသက်ရှင်လိမ့်မည်ဟုကပေရနောင်မြို့မှတရားစီရ၌ဩဝါဒပေးစဉ်တွင်မိန်တော်မူ၏အငယ်60မှ65တပည့်တော်အများတို့သည်ကြားလျင် ထိုစကားသည် အလွန်ခက်လက်၏အဘယ်သူနားခံနိုင်မည်နည်းဟု ဆိုကြ၏ထိုတို့တပည့်တော်တို့ ကဲ့ရဲ့အပြစ်တင်သည်ကိုယေရှုသည် အလိုလျောက်တည်တော်မူလျင် ဤတရားစကားကြောင့်တင်တို့သည်စိတ်ပြက်ကြသလိုလူသားသည် အရင်နေရာအရက်တို့တဖန်ကြွတဲ့တီကိုမြင်ရလျင်အဘယ်သို့ထင်မှတ်ကြမည်နည်းဝိညာဉ်သာလျင် အသက်ရှင်စေ၏ကိုယ်ကာယသည်အလျင်းမတတ်နိုင်ငါပြောသောစကားသည်ဝိညာဉ်ဖြစ်၏အသက်လည်းဖြစ်၏သို့တော်လည်းသင်တို့တွင်မယုံကြည်သောသူအချို့ရှိ၏ထိုကြောင့်ငါ၏ခမည်းတော်သည်အခွင့်ပေးတော်မမူလျင်အဘယ်သူမျှငါထံသို့မလာနိုင်ဟု အထက်ကငါဆိုခဲ့ပြီဟုမိန်တော်မူ၏ထိုတို့မိန်တော်မူသည့်အကြောင်းဟုမူကားအဘဲသူမယုံကြည်သူကို၎င်းအဘဲသူသည် ကိုရော့ကိုအနှံမိကို၎င်းယေရှုသည်အစအဦး၌တည်တော်မူ၏အငယ်66မှ81ထိုအခါမှစ၍တပည့်တော်အများတို့သည် ကိုတော်နှင့်မပေါင်းဖော်ဘဲဆုတ်သွားကြ၏ထိုကြောင့်ယေရှုသည်တစ်ကြိမ်နှစ်ပါးသောသူတို့အား သင်တို့သည်လည်းထွက်သွားခြင်းငှာအလိုရှိကြသလိုဟု မေးတော်မူလျင်ရှိမုန်ပေတုကသခင်အကျွန်ုပ်တို့သည်အဘယ်သူထံသို့တွားရပါမည်နည်းထာဝရအသက်နှင့်ရှင်သောစကားသည်ကိုရော၌တည်ပါ၏ကိုရောသည်ခရစ်တော်ကြီးဟုသော အသက်ရှင်တော်မူသောဘုရားသခင်သားတော်ဖြစ်တော်မူသည်ကို အကျွန်ုပ်တို့ယုံကြည်သိမှတ်ကြပါသည်ဟုလျှောက်လေ၏ယေရှုကလည်းတကြိမ်နှစ်ပါးသောသင်တို့ကိုငါရွေးကောက်သည်မဟုတ် သို့တော်လည်းသင်တို့တွင်ရန်သူတယောက်ပါသည်ဟု မိန့်တော်မူ၏။ထိုသို့မိန့်တော်မူသောတကျိပ်နှစ်ပါးအဝင်ဖြစ်၍ကိုယ်တော်ကိုအပ်နှံမည့်သူရှိမုန်၏သားယုဒရှကာရုတ်ကိုဆိုလိုသတည်း